တနာအခြေခံတရားတော်ယောဇဝတ္တတတံဇီဝေအပတံဥဒယဘယံဧကံဇီဝတံတေယောပတ္တတောဥဒယဘယံယောဇခြင်းသူတိကဥဒယဘယံခန္ဓာ၅ပါးတို့၏အဖြစ်အပျက်ကိုအပတံအပတံတော်မတွေ့မမြင်ရပါပဲ။ ဝတ္တတတံအနှစ်တရာကာလပတ်လုံးဇီဝေဇီဝေယအသက်ရှာဤတတော်ထိုသူတဲ့ဝတ္တရာဗျံခန္ဓာ၅ပါးတို့၏အဖြစ်အပျက်ကိုပတ္တာတော်မြင်သောသူဤဧကံတယတကနာများဇီဝတံသက်ရှင်ရခြင်းသည်သေရောမြတ်လာပါပေ၏သေရောပဲချမ်းသာနှင့်မှမတူ ဘယ်အပူနှစ်မှမစအေတဝင်ကင်း၍ငြိမ့်ငြိမ့်ငြိမ်ရာနိဗ္ဗာန်ချမ်းသာရောက်နိုင်တာမို့မြတ်ချင်းကြီးမကမြတ်လာပါပေတည်း လိုက်ဆိုကြပါဝိပဿနာဝိပဿနာဉာဏ်ဆိုတာဉာဏ်ဆိုတာဘယ်ဟာရှုရဖြစ်တယ်နည်းဘယ်ဟာရှုရဖြစ်တယ်နည်းသွယ်လန်းနိုင်ရာသာခန္ဓာမှန်စွာရှုရဖြစ်တယ်မှန်စွာရှုရဖြစ်တယ်ဘယ်အကျိုးမှာဘယ်အကျိုးမှာဒုက္ခန္တာဒုက္ခ ဘေခရှုရပါရဏီဘေခရှုရပါရဏီမသွဲဖို့ရာမသွဲဖို့ရာစိတ်ဆဲမှာစိတ်ဆဲမှာမှန်စွာရှုရပါတည်းမှန်စွာရှုရပါတည်းစိတ်ခိုင်မရှုစိတ်ခိုင်မရှုယုံနာစုယုံနာစုသွဲမှုပဲရောက်သည်သွဲမှုပဲရောက်သည်ရဲတယ်ကောင်းတယ်ရဲတယ်ကောင်းတယ်ငါကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည် ရှစ်တိုင်းမှရှုယုံနာစုသွဲမှုကင်းပြောက်သည်မမြဲခြင်းရဲ့သဘောပဲဉာဏ်တည်းရှင်းတော်သည်သွဲမှုကင်းပြောက်မဲ့လန်းပေါင်းထိုက်ရောက်နိဗ္ဗာန်ပြီဝိပဿနာရှုနည်းဝိပဿနာ သေးစီဥသေးစီသိဉ္စီထားရမည်သိဉ္စီထားရမည်သာသုသာသုသာဝိပဿနာဉာဏ်ဆိုတာဘယ်အားရှိ၍ဖြစ်သနည်းတဲ့မေခွန်းထုတ်တိုင်းဝိပဿနာရှုတယ်ဝိပဿနာရှုတယ်နဲ့ပြောကြပါတယ်ဝိပဿနာဆိုတာဘယ်ဟာကိုရှုတာတော့ အဲ့လိုမေးခွန်းထုတ်ထားပါတချို့ကလည်းဒီသွားရင်သွားတယ်စသည်ရှုတဲ့အာကဝိပဿနာမဟုတ်ဘူးအဲ့လိုမသိလို့ပြောကြတာပေါ့ချို့ကလည်းဇံရှုမှဝိပဿနာရှုတာဖြစ်တယ်ချို့ကလည်းသမထဝိပဿနာလို့ပြောလို့ပြော

ခန္ဓာခန္ဓာ၅ပါးပေါ့ခန္ဓာပေါ့ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးအဲ့ဒါဝိပဿနာရှုရတယ်ခန္ဓာ၅ပါးများရှိတယ်ဆိုတာဘုရားဟောပါလျက်နဲ့အဲ့ဒီခန္ဓာ၅ပါးတွေဟာဖြစ်ပြနှိစ္စနှိစ္စဒုက္ခအနတ္တတရားတွေပဲဆိုတာဘုရားဟောပါလျက်နဲ့အဲ့ဒါမသိတော့ ခန္ဓာ၅ပါးတွေကိုချမ်းသာတင်ပြီးတော့ငါပဲငါဥစ္စာပဲဆိုတဲ့အစွဲလန်းနေပေါ့စွဲလန်းကြတယ်အဲ့ဒါစွဲလန်းနိုင်တဲ့ခန္ဓာ၅ပါးဆိုတော့စွဲလန်းတတ်တဲ့ဥပါဒံခန္ဓာကအစွဲလန်းခံရတာစွဲလန်းခံရတဲ့ခန္ဓာ၅ပါးကို အဲ့ဒါပင်စုပါဒာနဲ့ခန္ဓာဥပါဒံက၄မျိုးရှိတော်လည်းပဲဒီကာမဂုဏ်အာယုံ၅ပါးတွေကိုဆွဲလန်းဆိုယူတာကကာမုပါဒံနွားခြင်းခွေးခြင်းတွေကိုကိလေသာကင်းနိုင်တယ်လို့ယူဆတဲ့အကျင့်ဟာဒီလပ်တုပါဒံ ငါကောင်သူကောင်အတ္တကောင်ထင်တဲ့ဒိဋ္ဌုအတ္တဝါဒုပါဒကံကံရဲ့ကြိုးတွေကိုပယ်မြစ်ပြီးတော့အယူမှားနေတဲ့အဲမိစ္ဆာဒိဋ္ဌိပေါ့လေအဲဒိဋ္ဌုပါဒံပေါ့၄ပါးရှိအဲ့၄ပါးကိုတရားကိုထောက်လိုက်တော့လောဘနဲ့ဒိဋ္ဌိ နှမျိုးပဲရကာမုပါဒံကလောဘပေါ့ဒိဋ္ဌုပါဒံအတ္တဝါဒုပါဒံသီလပတုပါဒံကဒိဋ္ဌိပေါ့အဲ့တော့ဥပါဒံဥပါဒံနဲ့ဆိုတာဟာလောဘနဲ့ဒိဋ္ဌိကိုပြောတာပဲဥပါဒံဆိုတာဘာလဲလောဘနဲ့ဒိဋ္ဌိအဲ့ဒီ ပင်စုပါရဏေခန္ဓာဆိုတဲ့ခန္ဓာ၅ပါးတရားဘယ်မှာဖြစ်တယ်လဲဆိုတော့ ద్వార နဲ့အာယုံစုံတဲ့အခါမှာအဲဖြစ်ပေါ်ပျောက်ပြက်နေတဲ့တရားတွေဟာအဲ့ဒါဥပါဒဏ်နဲ့ခန္ဓာ၅ပါးတွေပဲခန္ဓာ၅ပါးများရှိတယ်လို့ဘုရားကဟောရတာနဲ့ဝိပဿနာမရှိလို့အမှန်မမြင်တော့အဲ့ခန္ဓာ၅ပါးတွေကိုမြင်ရတာ ငါပဲငါဥစ္စာပဲကြားတာနားရတာစားရတာတွေ့ရစိတ်ကူးတာရငါပဲငါဥစ္စာပဲလို့ဆွဲလန်းတယ်သူကြပါစို့ဈေးတဲ့အဝတ်စားအသက်ဆန်းလေးပေါ်တယ်ဆိုလို့သွားတာပိုက်ဆံလေးပါလေးလဲယူသွားတာပေါ့ဘုရားတော့အဲ့ဒီအသေးချမ်းလေးတွေ့တော့လက်ညှိုးနဲ့ထူပြတယ်အဲ့ဒါလေးပြသမှာအဲ့ဒါလေးပြသမှာအမေခုမှတော့လာတာ ရောင်းတဲ့လူကပြသမအောင်ပြဆောင်အဲရှင်နဲ့ဆိုရင်တိတ်လိုက်မှာပဲအဲ့လိုပြောပြီးတော့အဲ့ဒီဝက်ကလေးအစလေးကိုလက်ကိုကပ်ပြီးတော့ကြည်လိုက်ခန္ဓာကိုယ်ကပ်ပြီးတော့ကြည်လိုက်ဟာဒါလေးကငါဝေးရတယ်တော့တိတ်လှမှာပဲဝက်တောင်မွေရသေးဘူး ငါဝင့်လိုက်ရင်သိတ်လှမှာပဲတဲ့ငါဆိုတာဒိဋ္ဌိသိတ်လှမယ်ဆိုတာလောဘလောဘနဲ့ဒိဋ္ဌိကစွဲလန်းလိုက်အဲ့တော့အဲ့ဒါကိုဥပါဒံလို့ခေါ်တယ်မှန်လားမှန်ပါဘူးနမူနာတစ်ခုပြောပြတာတိပ္ပယတွေကြားတာနာနာစတာတွေ့တိတာသိကုတာတွေလည်းအဲ့ဒါတွေအကုန်လုံးပဲပေါ့အဲ့လိုခန္ဓာ၅ပါးတွေ ခန္ဓာ၅ပါးရဲ့အပေါ်မှာဝိပဿနာဉာဏ်ဆိုတာဘယ်အားရှု၍ဖြစ်တယ်နည်းဆွဲလန်းနိုင်ရာငါခန္ဓာမှန်စွာရှု၍ဖြစ်သည်အဲ့ဆွဲလန်းနေတဲ့ခန္ဓာ၅ပါးတွေကိုဝိပဿနာရှုပါဘယ်ကျိုးငါထူခန္ဓာဘယ်ကရှုရပါသနည်းဘယ်ကျိုးလိုခြင်းလို့ဘယ်ခါမှဝိပဿနာရှုရပါသလဲ အမြင်ကြားပေါက်ခြင်းလို့ဝိပဿနာရှုတာလားယာရုတက်အောင်လို့ဝိပဿနာရှုတာလားစသည်အပြင်ရွေးချက်တွေအများကြီးပေါ့ဒါကြောင့်ဘယ်ကျိုးမျောမြင်ပြီးဝိပဿနာရှုတာလဲရှုတော့ဘယ်အခါမှရှုရတာလဲအဲလိုမေကွန်းထုတ်တာတယ်ဆွဲလန်းနိုင်ဟာငါခန္ဓာမှန်စွာရှု၏ဖြစ်သည်ဆွဲလန်းနိုင်တဲ့ ခန္ဓာ၅ပါးကိုဝိပဿနာရှုပါခုနကပြောတဲ့ဟာဒီပေါ့အဲ့ဒီဆွဲလန်းနေတဲ့ခန္ဓာ၅ပါးကိုဘာကြောင့်ဘယ်ခါရှုရလဲဘယ်ကျွန်းခါထိုခန္ဓာဘယ်ခါရှုရပါလဲနီမစွဲဖို့ရာဖြစ်စေမှမှန်သွားရှုရပါသည်မရှုရင် ငါကောင်သူကောင်တတ္တဝါကောင်ထင်ပြီးတော့စွဲလန်းတယ်ငါပဲငါဥစ္စာပဲလို့စွဲလန်းတယ်အဲ့ဒီလိုစွဲလန်းဥပါဒံမဝင်ရအောင်ဝိပဿနာရှုရတယ်ဘယ်တော့ရှုရတာတော့ဖြစ်ဆဲမှာရှုရတယ်ဘယ်တော့ရှုရတာခုနကပြောလူကိစ္စံတော်ဝါကိစ္စမိတိပဇာနာတိသွားရင်လဲသွားတယ်လို့သိရ၏ ထိတောဝါထိတောမိတိပဇာနာတိရရင်လည်းရက်တယ်လို့သိရ၏နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်လည်းထိုင်တယ်လို့သိရ၏တရားနောဝါတရားနောမိတိပဇာနာတိလဲလျောင်းရင်လည်းလဲလျောင်းတယ်လို့သိရ၏အဲ့လိုဣရိယာပုတ်ဆိုရင်လည်းအဲ့လိုသွားလို့ရှိရင်သွားစေမှာဘယ်လိုရှိရသွားတယ်သွားတယ် သွားစေမှာပေါ့နော်သွားတယ်သွားတယ်အဲ့လိုဒါမြန်မြန်သွားရကကမ္မမှန်သွားတော့ညာလန်းနဲ့ဘယ်လန်းနဲ့ဘယ်လိုရှိလဲဟုတ်ပြီအဲ့ဓာတ်တဲ့တစ်ဖက်ကိုနှစ်ချက်ဆိုတော့ကြွားတယ်ချတယ်ကြွားတယ်ချတယ် တစ်ဖက်ကိုသုံးချက်မှတ်ချင်တော့ကြွားတယ်လမ်းနဲ့ချတယ်ကြွားတယ်လမ်းနဲ့ချတယ်ပါကဏိကြောင့်စဉ္ညာတိမှာရက်တယ်ပေါ့ထောင်တော်မမရက်နေတာကြီးကိုရက်တယ်ရက်တယ်သွားကျင်တဲ့စိတ်ကလေးကိုသွားကျင်တယ်သွားကျင်တယ်ဒီကိုယ်လုံးတောင့်တင်းလာတယ်သွားမဲ့ပက်စီကိုယုံလာတယ်အဲ့ဒါလေးကိုညာလန့်ရင်ညာလန့်တယ်ဘယ်လန့်ရင် ပယ်လန်းနဲ့စသည်ဖြင့်ဈဉ္ညာဆုံးသွားအောင်ရွှေ့ရတာပေါ့ဈဉ္ညာဆုံးသွားတော့ရက်တယ်ရက်တယ်လှဲ့ကျင်တော့လှဲ့ကျင်တယ်လှဲ့ကျင်တယ်လှဲ့တော့လှဲ့တယ်လှဲ့တယ်ရက်တော့ရက်တယ်ရက်တယ်သွားကျင်တော့သွားကျင်တယ်သွားကျင်တယ်ညာလန်းရင်ညာလန်းတယ်ဘယ်လန်းရင်ဘယ်လန်းတယ်ဓမ္မမုတ်ကြွားတယ်ချဓမ္မမုတ်ကြွားတယ်လန်းတယ်ချတယ် ဈဉ္ညာဆုံးသွားရက်ပြန်ပြီလက်ခြင်းပြန်ပြီလက်ပြန်ပြီရက်ပြန်ပြီသွားခြင်းပြန်ပြီသွားပြန်ပြီဟုတ်လားအဲ့ဒါလေးတကူတောက်ခောက်တုံခောက်ပြန်ခောက်တုံခောက်ပြန်ရှုမတာရှုကားစားတော့ညာလန်းနဲ့ဗလန်းနဲ့နဲ့စရတာပေါ့ဗျာအဲ့ဒါလဲတဲ့ဖို့အရေးကြီးတယ်ပိဿုပန်တဲ့ဖို့ညာလန်းတဲ့အခိုက်ညာလန်းနဲ့ဗလန်းတဲ့အခိုက်ဗလန်းနဲ့ဟိုနမောတတလွတ်ရလို့ ရွတ်တယ်လို့ပဲသူ့အတူလမ်းညင်အားလမ်းသွားညင်အားသွားစိတ်ထဲကတော့ညာလန်းနဲ့ပယ်လန်းနဲ့ညာလန်းနဲ့ပယ်လန်းနဲ့ရွတ်နေတာခြေတော့ကတော့ဘယ်လိုဖြစ်ဖြစ်သွားညင်လို့သွားနေတယ်ဆိုရင်မှန်မှမလားညာလန်းတဲ့ခါမှာညာလန်းနဲ့ဘယ်လန်းတဲ့ခါမှာအဲ့လိုပိဿုပံတဲ့ဖို့အရေးကြီးတယ်နော်အဲ့လိုတဲ့အောင်ပေါ့ဗျာညာလန်းနဲ့ပယ်လန်းနဲ့တော်လေးလွယ်လာတော့ကြွားတယ်ချတယ်ပေါ့ သူကတိတ်လွဲလာပြီဆိုရင်တော့ကြွတယ်လှမ်းတယ်ချတယ်အဲ့လိုမရှိရဘူးလားရှုတဲ့အခါကျတော့အဲ့ဒီဈဉ္ဉံကမ္မဋ္ဌာန်းခေါ်တာပေါ့အဲ့ဈဉ္ဉံကမ္မဋ္ဌာန်းမှာရက်ချင်းနဲ့သွားခြင်းဣရိယာပုတ်နှမျိုးပါတယ်။ဘာနဲ့ပါပါလဲ။နောက်ပြီးတော့ထိုင်ပြီးတော့ရှုတယ် ထိုင်ဆိုတာကြတော့တရားထိုင်တယ်ဆိုတာလူတိုင်းပြောကြရတရလာတော့ကတည်းကရိတ်တာသွားပြီးတရားထိုင်မလို့အဲ့တော့ထိုင်အထုတ်တာတရားလို့တင်ပြီးတော့သွားရရတာဒီလျောင်းနာတွေကြတော့တရားမှမသိကြဘူးတချို့ကအတင်းထိုင်တာပဲကြိုးစားနေကြအဲ့တော့ထိုင်တလဲစဉ္ညာတလဲဖြစ်ဖို့လိုတယ်ထိုင်တဲ့အခါကျတင်ပလင်ခွေကိုကိုဖြောင်းဖြောင်းမမထား တင်မင်ခွေတော့တဲ့ခါလဲခြေတော့တစ်ခုနဲ့တစ်ခုထပ်ပြီးတော့ညံ့မထားရဘူးချောင်းချောင်းချစ်ကြည်လေးခွေရကိုကိုဖြောင်းဖြောင်းတောင်းတောင်းလေးထားရမျက်စိနှလုံးကိုသာမိတ်ဝင်သက်ထွက်သက်ကိုပုံမှန်အတိုင်းရှုကြနေအောင်လည်းမလုံးနဲ့မြန်အောင်လည်းမလုံးနဲ့ပုံမှန်အတိုင်းလေးပဲရှုဆိုင်ပါ အသက်ရှူတိုင်းရှိုက်တိုင်းရှူဆိုင်လေနဲ့ one bite ခေါ်တဲ့ကာယပဇာရနဲ့တွေ့ထိတဲ့အခါကြွတဲ့တောင့်တင်းလာတာကိုဖောင်းတယ်ရော့ကြပိန်သွားတာကိုပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့အဲ့လိုပုံမှန်တမ်းရှူဆိုင်ပါတဲ့မာဇီဆရာတော်ဘုရားကြီးက အဲဝိပဿနာပိနိဝေသောပါကတံဟောတိဝိပဿနာကိုစတင်နှလုံးသွင်းအထုတ်တဲ့ပုဂ္ဂိုလ်ဟာထင်ရှားတင်တိုင်းရှုပါထင်ရှားစဉ်တိုင်းပေါ်ရပေါ်ရတိုင်းရှုပါတဲ့အဲ့တော့ယုံနဲ့နာဆိုယုတ်ကဘုထင်ရှားတယ်ယုတ်က28ပါးရှိတဲ့အထက်က ပထဝီအာဘောဒေဇောဝါယောဆိုတဲ့ဓာတ်ကြီး၄ပါးကစပြီးတော့ရှုမှတ်ဖို့လိုတယ်ဘယ်ကစရှုမလဲအဲ့ဒီဓာတ်ကြီး၄ပါးထဲမှာပဲခုအောင်ရှုဆိုင်လေးနဲ့ဝမ်းပိုင်းနဲ့တွေ့လို့တောင်တင်းလှုပ်ရှားနေတဲ့အာကိုတော့ဝါယောဖုတ္တပယုတ်ဝါယောဖုတ္တပယုတ်ကိုစပြီးရှုတယ်ခေါ်တာပေါ့အဲ့လိုစပြီးရှုတဲ့အခါမှာဖောင်းတဲ့ခိုင် အောင်းတယ်ပိန်တဲ့ခိုက်ပိန်တယ်မျက်စိကမိတ်ထားပါလေနဲ့တမျိုးမျိုးမြင်ရရင်မြင်တယ်မြင်တယ်ပျောက်သွားရင်အောင်းတယ်ပိန်တယ်နားအတန်တမျိုးကြားရင်ကြားတယ်ကြားတယ်ပျောက်သွားရင်အောင်းတယ်ပိန်တယ်နှာခေါင်းကအနတ်နေနိုင်ရင်နာနေမွေ့ရင်မွေ့တယ်ပျောက်သွားရင်အောင်းတယ်ပိန်တယ်ပါဇာတဲ့ဟာသတွေးများရင်များတယ်လုံးရင်နဲ့လုံးတယ်မျိုးတယ်ပြီးသွားရင် အောင်းနဲ့ပိန်းနဲ့ကိုယ်တည်းကရာရန်ကြိုက်ခဲလာရင်ရတယ်ရန်နဲ့ကြိုက်တယ်ခဲတယ်ရှုရအဲ့ဒါပျောက်သွားရင်ဟောင်းနဲ့ပိန်းတယ်အစသိမကနိုင်သေးလို့အရာကိုသိမကနိုင်သေးလို့ချင်းရတယ်ရတယ်အရာဖြောက်ခြင်းနဲ့လက်ရွှေ့တယ်ပုတ်တယ်ပုတ်တယ်လက်ပြန်ထားတယ်ပြီးရင်ဟောင်းနဲ့ပိန်းတယ် တိတ်နာခြင်းကြိုက်ခဲလာရင်ဟိုဘက်ဒီဘက်ပြောင်းပြီးတော့ပြုတ်ပြင်းခြင်းနဲ့ပြုတ်ပြင်းခြင်းနဲ့ပြုတ်ပြင်းနဲ့ပြုတ်ပြင်းနဲ့ပြုတ်ပြင်းပြီးထိုင်လိုက်ပျောက်သွားတော့တက်သာသွားတော့အောင်းနဲ့ပိန်နဲ့မရှိရဘူးလားရှိရတယ်အဲ့ဒါထိတိတာကိုရှုတာပေါ့လေအဲ့အဲ့လိုခဏခဏတော့မပြင်းနဲ့ပေါ့တိမခံနိုင်တဲ့ကပြင်းပြီးတော့ရှုပါ သိခံနိုင်မှုကြိုးစားရမယ်သိခံရင်နိဗ္ဗာန်ရောက်တယ်အဲ့လိုရှုနေရင်စိတ်တရားဟိုဒီထွက်သွားရင်စိတ်ကူးတယ်စဉ်းစားတယ်ရှုစိတ်တွေငြိမ်သွားရင်ဟောင်းနေပိန်နေပြန်ရှုရှုမှတ်ခါစတော့စိတ်တွေကမငြိမ်ဘူးဗျလူအသာဒီမှာထိုင်နေတဲ့စိတ်ကအိမ်ရောက်ရောက်သွားတယ်ကာလီလဲအိမ်သူအိမ်သားတွေနဲ့စကားတွေဘာတွေပြော အဲ့ဒါ15မိနစ်လောက်ဘယ်လောက်လောက်ကြာမှအာစိတ်ထွက်နေပါလားစိတ်ထွက်တယ်စိတ်ထွက်တယ်စိတ်ကူးတယ်ပြီးရင်အောင်းနေပိန်နေအဲ့လိုရှုရတာအစတော့ဇတ်တုတထုံနှစ်ထုံလောက်မျောရင်မျောတာတိုက်တီဆဲတိုက်တီတဲကားတွေဝယ်ပေါ့လေအဲ့လိုတိုက်တီဆောက်ကားတွေဝယ်အိမ်တော်နေပြုသားသမီးတွေပါလေအဲတထိုင်တွင်းမှာမွေးရင်မွေးနေတာပေါ့ဗျာစိတ်စိတ်စိတ်ကစိတ်မြန်တယ် အဲ့ဒါတွေမသိသေးခင်တော့လွတ်တာသိသိချင်းသူသူ့ပါများလာတဲ့အခါကျတော့ဒီဇတ်တော့နှစ်ထုပ်သုံးထုပ်မသွားတော့ဘူးတစ်ထုပ်လောက်အဲ့ဒါနေဆက်ရှုတဲ့အခါကျတော့တဝက်လောက်နောက်ကြဇတ်ထုတ်စပြီဆိုရင်သိတယ်နောက်ကြနိုင်လာပြီဆိုတော့ဟိုဆော့တဲ့ကလေးကိုဟဲ့လို့မိဘငေါက်လိုက်ရင်ငြိမ်သွားတယ် စိတ်ကလေးကထွက်ပလို့စလာတာရှိသေးတယ်အမှတ်တတိယရှိကစိတ်မှတ်လိုက်လို့ရှိရင်စိတ်ကငြိမ်သွားတယ်အဲ့ဒါစိတ်ကလေးငြိမ်သွားရင်တော့ဟောင်းနေပိန်နေရှုမှန်လားထိုင်ပြီးရှုမှတ်ပုံအချင်းချုပ်ပေါ့အဲ့လိုရှုမှတ်ပြီးတော့ထိုင်တာတဏှာကြီးဈဉ္ညာကတဏှာကြီးအဲ့လိုတလဲရေရှုနေတာပေါ့ တရားစစ်ဆေးတဲ့အခါကျတော့ဘယ်နဲ့တော့ယောဂီဘာရှုလဲဖောင်းတဲ့ပင်တယ်ဘယ်မှာရှုတာလဲတောင်းတောင်းတောင်းချက်ဘယ်ရှုတာမှလည်းမသိဘူးပေါ့သူမဟုတ်ဘူးလေဘယ်မှာရှုတာတော့မသိဘူးရှင်ဘုရားတို့ကဖောင်းတဲ့ပင်နဲ့မှတ်ရမယ်ဆိုလို့ဖောင်းတဲ့ပင်နဲ့ဖောင်းတဲ့ပင်နဲ့ရွတ်နေတာမဟုတ်ဘူးဖောင်းတာပင်တာကအသက်ရှူဆိုင်လို့ ဝင်ထွက်တဲ့လေကိုကြောင်းပြုတ်ပြီးကာယပတာရဝမ်းပိုက်နဲ့တွေ့ဆုံတဲ့အခါကြွတက်တာကိုဖောင်းတယ်ရော့ကြသွားတာကိုပိန်တယ်လို့ရှုရတာအဲ့လိုရှုမှမှန်တာအဲ့လိုပြောတော့နောက်တည့်ရက်ဘယ်နဲ့တော့တက္ကမကြီးဟောင်းနာပိန်တာတွေ့ရလားတွေ့တော့တွေ့ပါတယ်ဗျာအတွေ့တော့တွေ့တယ်ဘာဖြစ်သေးတော့မောလိုက်တာဗျာ ရှင်ဘုရားတွေ့အောင်ရှုရမယ်ဆိုလို့ရှုရှဲရှုရှဲနဲ့အဲ့လိုကြီးအထုတ်ရှုတော့ခဏတော့တွေ့တာပေါ့တော့ကြတော့မောတော့ရသွားနောက်တစ်ခါပြန်လို့ဆိုတော့မှန်ရဲ့လားဓမ္မကြီးအဲ့လိုမလုံးနဲ့လေဆိုဖောင်းတဲ့အခါဖောင်းတာကိုဖောင်းတယ်လို့ရှုပိန်တဲ့အခါပိန် ဖိနာကိုဖိနာကိုပိန်တယ်လို့ရှုပိန်တယ်လို့ရှုဖောင်းတယ်ကဘာရှုမလဲဘာကိုရှုမလဲဖောင်းတာကိုဘယ်လိုရှုမလဲဖောင်းတယ်မှန်လားပိန်တယ်လို့ရှုတာဘယ်ခါတော့ပိန်တဲ့အခါဘာကိုရှုတော့ပိန်တာကိုဘယ်လိုရှုလဲပိန်တယ် အဲ့ဒါဥစ္စာ၃ချက်ပေါ့နော်အဲ့လိုအဖြေကလည်းမှန်အောင်ပြစ္ဆုတ်ပံတဲ့အောင်ရှုတတ်ဖို့အရေးမကြီးဘူးလားအဲ့လိုရှုရတယ်အဲ့လိုအစမထင်ချရင်ဝမ်းပိုက်ပေါ်မှာလက်ဝါးလေးတင်ထားပြီးတော့လာတို့ရင်ထောင်းတယ်ရော့ကြသွားရင်ပိန်တယ်တအားတော့လုံးမရှုနဲ့ချုပ်မရှုနဲ့အဟုတ်တိုင်းမှန်မှန်လေးသာရှုသွားအဲ့လိုရှုသွားမယ်ဆိုရင် ဟောရှုမှတ်လို့မရဘူးလားရတယ်အဲလိုရှုမှတ်ပြီးတော့နေတလန်တမာတိညာကအားနေသေးတော့စိတ်တွေကဟိုတွက်ဒီထွက်အဲဟိုကလိုခြင်းဒီကလိုခြင်းကာမိသန္တနိဝရဏခေါ်တယ်လိုခြင်းနဲ့လိုခြင်းနဲ့မှတ်လိုက်တော့ဖောင်းနေပင်နဲ့ပြန်မှတ်ခါလေးကြတော့ဒေါသထွက်တယ် အရင်တော့ရံဖြစ်ဖူးတဲ့လူတွေနဲ့တရားထိုင်ရင်စိတ်ထဲမှာရံဖြစ်ဒဝါရီထွက်အာဒေါသထွက်နေပါလားဒေါသထွက်တဲ့စိတ်တို့ရဲ့စိတ်ဆိုးတဲ့မတ်ငြိမ်းသွားရင်ဖောင်းတဲ့ပင်နဲ့မတ်မှန်လားအဲ့လိုတွေဖြစ်တတ်တယ်ပေါ့ခါလီကြတော့ဖောင်းတဲ့ပင်နဲ့တရားရှိမှရင်ခေါင်းကငိုက်ပြီးတော့အဲကျန်းတဲ့နဖူးနဲ့ထိပြီးတော့အဲ့လိုဖြစ်သွားတယ် အဲ့ဒါဝတ္တရားဆိုတာပေါ့ဝတ်ပြီးရှုတာပေါ့အဲ့လိုဝတ္တရားကြီးဖြစ်နေလို့ဟာဝတ်နေပါလားပြန်ချမတ်ချင်နေမတ်တယ်မတ်တယ်ဖောင်းနေပိန်နေပြန်ပြီးမရှုရဘူးလားအဲ့ဒါဌိနမိတ်တာဖြစ်လာတာအဲ့လိုဌိနမိတ်တာဖြစ်လာတော့ထိုင်းမိုင်းနဲ့ပြင်းရည်နဲ့ထိုင်းမိုင်းနဲ့ပြင်းရည်နဲ့ပြောင်းအောင်ရှုပြီးတော့မှဖောင်းနေပိန်နေရှုရခါလီကြတော့လည်းပဲကိုပြုတ်ခဲ့တဲ့ မကောင်းမှုအကုသိုလ်သေးသေးမလို့ကြီးပုံကြီးချက်ပြီးတော့နောက်ကျောင်းနေပြန်ပြီးပူပန်တဲ့စိတ်တွေပေါ်လာတရားရှိဆက်မသွားတော့အဲ့ဒါကြောင့်ပူပန်တဲ့စိတ်တွေကိုလည်းဘယ်လိုပတ်မလို့ပူပန်တယ်ပူပန်တယ်မှတ်လိုက်ရင်ပျောက်သွားတော့မှဟောင်းတယ်ပိန်တယ်မှန်လားတရားဆိုတာဟိုမှာဟုတ်ရဲ့လားငါအားထုတ်နေတဲ့ကောင်မှန်မှမှန်ရဲ့လားငါကောတရားရတတ်တဲ့ပုဂ္ဂိုလ်ဟိုမှာဟုတ်ရဲ့လားပြတဲ့ဆရာတွေအောင်ငါနဲ့ သူ့ဝိနည်းမှာဟုတ်ကလားပါညာလျှောက်ပြီးတွေးတာအဲ့ဒါဝီစီကိစ္စဖြစ်တယ်ဘာဖြစ်တယ်အတွေ့တော်တယ်ယုံမာတယ်ယုံမာတယ်မှတ်ပြီးပြောင်းလို့ပြီးရင်ဖောင်းတဲ့ပင်နဲ့ပြန်မှမှန်ရလားအဲ့လိုမှဗာများလာတဲ့အခါကျတော့ဒီရှုမှတ်စရာနဲ့ရှုမှတ်တာနှစ်မျိုးကွဲကွဲပြားပြားလေးဖြစ်လာတဲ့စိတ်ကငြိမ်သွားတာ တမာတိကလည်းရလာတာပေါ့လေဖြစ်ကဲမဲ့ရှုယုံနာစုစွဲမှုဝင်ရောက်သည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်အဲလိုမရှုလို့ရှိရင်တော့မမြဲတာတွေမြဲတယ်ဆင်းရဲတာတွေချမ်းသာတယ်ငါကောင်းမှုတာတွေကိုငါကောင်းတယ်လို့ထင်တတ်တယ်ဖြစ်တိုင်းမှရှုယုံနာစုစွဲမှုကင်းပြောက်သည်မမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော်သည်

ကာယဒိဋ္ဌိစဉ်ကလျာဏပုထုဇဉ်ရုံးနဲ့နာကွက်လာလို့ရှိရဲ့တဲ့ငါကောင်သူကောင်တင်တဲ့သက်ကာယဒိဋ္ဌိမစင်ဘူးလားအဲ့လိုယုံနာကွဲပြီးတော့သက်ကာယဒိဋ္ဌိစင်ကြယ်တဲ့အခါကျတော့ကလျာဏပုထုဇဉ်ဖြစ်တယ်။ဘာဖြစ်တော့ ကလျာဏကကောင်းသောပုထုဇဉ်ကကိလေသာများစွာဖြစ်သူကောင်းသောလဲဆိုရဲကိလေသာများစွာဖြစ်သူလဲဆိုရဲမန္တလေးကိလေသာတွေကမပေးရသေးဘူးပေါ့ပေရသေးတော့ယုံနာအမှန်သိလာတဲ့အခါအဲ့ဒါငါကောင်သူကောင်ဆိုတဲ့အထင်ကဆွဲပြောက်သွားတော့ဟိုကလျာဏဥတုဇဉ်ယုံနာကိုအမှန်မြင်တဲ့ ဥဒုဇင်ပေါ့မှန်လားအဲ့ဒါနေဆက်ပြီးရှုလို့ဆရာတော်ဟောင်းတဲ့ပိန်တွေကမှန်ရင်တန်းလန့်မရှိဘူးဗျာပျောက်သွားပျောက်သွားရင်ထိုင်နေထိတယ်ရှုပေါ့အောက်ကခွေခွေပွားမမတ်ထိုင်တာကိုထိုင်တယ်ဒီမနဲ့ကျန်တဲ့ထိတဲ့နေရာလေးကိုထိတယ်ထိုင်တယ်ထိတယ်နောက်တဲ့ကြတော့ ဆရာတော်ထိုင်တယ်တိတယ်ရှုတော့မှဖောင်းတာပင်တာပြန်ပေါ်လာဟာပြန်ပေါ်လာလဲဖောင်းတယ်ပင်တယ်ရှုဖို့အဲ့တော့အကြောင်းရှိမှအကျိုးရှိတယ်အကြောင်းမရှိရင်ကျိုးမရှိဖောင်းတာပင်တာဆိုတဲ့အရှုခံအကြောင်းမရှိရင်ဖောင်းတယ်ပင်တယ်ရှုဖို့အကြောင်းမရှိရင်ဖောင်းတယ်ပင်တယ်ရှုဖို့အကျိုးရှိပါမလားရှိပါဘူးရှိဘူးအကြောင်းရှိမှကျိုးရှိတာထိုင်တယ်တိတယ် အကြောင်းရှိတော့ထိုင်နေထိတယ်ရှုတယ်အကျိုးပေါ်တယ်မှန်လားသွားခြင်းရခြင်းထိုင်ခြင်းလျောင်းခြင်းနဲ့အကြောင်းကြောင့်သွားတယ်ရိုက်တယ်ထိုင်တယ်လျောင်းတဲ့အကျိုးပေါ်တယ်သွားတယ်ရိုက်တယ်ထိုင်တယ်လျောင်းတဲ့အရှုခံအကြောင်းရှိလို့သွားတယ်ရိုက်တယ်ထိုင်တယ်လျောင်းတယ်လို့ရှုမှတ်တဲ့အကျိုးပေါ်တယ်ဆို သွားခြင်းဒါကနံသွားခြင်းဒါကနံသွားတယ်ဟံငါယုတ် ငါမဟုတ်သူမဟုတ်သွားရနန်းနေရောနာယုံနှစ်သိအမြင်လင်းသွားရင်အလုံးလုံးဒါလိုသိအောင်အလုံးလုံးဒါကိုသိရင်အတ္တပြုတ်ဧတာနိဗ္ဗာန်ရောက်တဲ့အလုံးဧတာ ယချင်နာကနံယချင်နာယတဟံငါယုတ်ယတဟံငါမဟုတ်သူမဟုတ်ယထာနာနိယောနာယောနှသိအမြင်လင်းရာရင်အလုံးလုံးအာလိုတိအောင်အလုံးလုံးအာကိုတိရင်အတ္တပြုံးဧတာနိဗ္ဗာန်ရောက်တဲ့အလုံး

အဲ့ဒါနိဗ္ဗာန်ရောက်တဲ့အလုံးလျောင်းကျင်တာကနံလျောင်းတဲ့ဟန်ငါတို့ငါမဟုတ်သူမဟုတ်လျောင်းတာနဲ့နေရောနိုင်ုံနဲ့တဲ့အမြင်လင်းလျောင်းရင်အလုံးလုံးဒါလိုသိအောင်အလုံးလုံးဒါကိုသိရင်အတ္တပြုတ် အဲ့ဒါနိဗ္ဗာန်ရောက်တဲ့အလုံးအဲ့ဒါနိဗ္ဗာန်ရောက်တဲ့အလုံးမှန်လားအဲ့ဒါယုံနာကွဲတာကနေပြီးတော့တော့အကြောင်းတွေအကျိုးတွေပါသိမလားဘူးလားသိပါပါဘူးစိတ်ဦးလေးတွေမိအောင်မှတ်ရင်အကြောင်းပေါ်ပြီးတော့ပြီးတော့အကျိုးပေါ်လာမှန်လားအဲ့လိုအကြောင်းနဲ့အကျိုးကိုသိလာတယ်အဲ့လိုသိလာတာကိုအဲ အကြောင်းအကျိုးကိုခွဲခြားသိတဲ့ပစ္စယပရိက္ခညာမှန်လားမှန်ပါတယ်ဗျာအဲဒီယုံနဲ့နံအကြောင်းနဲ့အကျိုးကိုသိလာတဲ့အခါကျတော့အဲဆိုကြည့်ကြောင်းကျိုးကွယ်ရင်ကြောင်းကျိုးကွယ်ရင်ဝိသိကိစ္စဆင်ဝိသိကိစ္စဆင်သူလာတော့တာဗံပင်သူလာ ကြောင်းနဲ့အကျိုးကွဲလာတော့ဝီစီကိစ္စငါလားသူလားတို့ရဲ့အထင်တွေမရှိတော့ဘူးရှေးဘွားရှိသလားနောက်ဘွားရှိသလားဆိုတာလေးလည်းမကြည့်တော့မထင်တော့ဘူးအကြောင်းကြောင့်အကျိုးဖြစ်နေတာတွေပဲမျက်စိနဲ့အစင်းဆုံးသောကြောင့်မြင်သိပေါ်တာမျက်စိနဲ့အစင်းတာမဆုံးရင်မြင်သိမပေါ်ဘူးနားနဲ့တန်ဆုံးသောကြောင့်ကြားသိပေါ်တယ်အဲ့ဒါနားနဲ့တန်တာမဆုံးရင်တော့ကြားသိမပေါ်ဘူး ဘာကြောင့်ဘာဖြစ်တယ်ကြောင်းကြောင့်ကျိုးဖြစ်တယ်အဲကြောင်းကျိုးတွေကိုသိလာလို့ရှိရင်ဘုရားဖန်ဆင်းတာနတ်ဖန်ဆင်းတာဗြဟ္မာဖန်ဆင်းတာငါးကောင်သူကောင်ဆိုတာရှိပါအောင်မလားရှိပါဘူးဘာနဲ့ပါရှိကြောင်းကျိုးသိတဲ့ညာပစ္စယပရိက္ခညာမရှိတဲ့အဲ့ဒါဖန်ဆင်းဝါဒပြုတ်မသွားဘူးလားဖန်ဆင်းဝါဒပြုတ်သွားတယ်အဲ့ဒါဆိုရင်မြတ်စွာဘုရားတာနာတော်မှာပေါ့လေ သက်သာရရတယ်သင်္ဘောပြက်လို့ရတဲ့လက်ပြကူးလာတဲ့အခါကန္နာရောက်တော့မောမောပမ်းပမ်းနဲ့ခြေထောက်လိုက်တဲ့အခါအောက်ကိုနေပေါ်ကိုခြေထောက်နဲ့တော့ထောက်မိတယ်နှာခေါင်းနဲ့ပါးစပ်ဖော်ပြီးတော့အသက်ရှူလို့ရပြီအသက်ရှူလို့ရလာပြီအဲ့ဒီလိုနှာခေါင်းနဲ့ပါးစပ်နဲ့ဖော်ထားလို့ရှိတဲ့အခါကျအသက်ရှူလို့မရဘူးလားလို့ အဲ့ကြအသက်ရှူလို့ရတယ်မြုပ်နေတော့ကတော့မရဘူးအဲ့တော့ယုံနာကြောင်းကျိုးကွဲတယ်ဆိုတာအဲ့တို့မြုပ်လို့မျောလို့ကုရင်ခတ်ရင်နှာခေါင်းနှစ်ပေါက်မျက်ပါးစပ်ကလေးပေါ်ပြီးတော့အသက်ရှူလို့ရတဲ့အခြေအနေလောက်ပဲရှိသေးတာဟုတ်လားအဲ့တော့တက်တာရရတယ်ဆိုတော့လေဆက်မကူရင်တော့ပြန်မြုပ်ချင်မြုပ်မှကူရင်တော့အပေါ်ရောက်မသွားဘူးလားအဲ့တော့အဲ့လောက်ရောက်လာလို့ရှင်ဖြစ်ပျက်တွေ တိအောင်ကြိုးစားပြီးတော့အားထုတ်ရမယ်မှန်လားအဲ့လိုကြိုးစားပြီးအားထုတ်လို့ရှိရင်အစတော့ကတော့ဖောင်းနေပိန်နေဆိုရင်အဲတော်တော်တောင်မိအောင်မှတ်နေရအဲ့ဒါတော်တော်လေးအားကောင်းလာတော့ဖောင်းစဖောင်းလေဖောင်းဆုံးပိန်စပိန်လေပိန်ဆုံးသုံးမျိုးလေးတောင်သိလားအဲ့ရနေညံအားကောင်းလာပြီဆိုရင်တော့တဖောင်းဆိုလဲရေးရိတ်နေအများကြီးတပိန်ဆိုလဲ ရေးရေးနဲ့အများကြီးသွားတယ်ဆိုရင်လည်းရေးရေးနဲ့အများကြီးပေါ့ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့အဲ့လိုဖြစ်လာတော့အဲ့ဒါအဖြစ်ပြက်တွေကိုသိမလားဘူးလားသိပါပါဘူးဆိုကြည့်အောင် ရှုမဆဲမှာပေါ်လာပြီးနောက်ပျောက်သွားတာကိုတွေ့ရ၍မမြဲလို့သိတာကအနေသာနုပဒနာညာမမြဲ အရှုမစင်မှာပေါ်လာပြီးနောက်ပျောက်သွားတာတွေ့ရရင်မမြဲလို့သိတယ်အဲ့ဒီသိတာကိုဘာညာနိစ္စနုပဒနာညာဒီမနဲ့ဉာဏ်နဲ့ထိတဲ့နေရာလေးကမပူလားပူတယ်ပူတယ်ရှူရင်ပျောက်မသွားလားအဲ့လိုရှူရင်ပျောက်သွားတာတွေ့ရလို့ဒါမမြဲပဲကိုလို့သိသွားရင်ဘာညာနော်နိစ္စနုပဒနာညာဖြစ်တယ် ဆိုကြရမယ်အနိစ္စမြင်ရင်ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမမုတ်ချလွတ်တော်သည်မိုင်လား

အနာဂတ်ကိုလည်းမကြံနဲ့အနာဂတ်ကိုလည်းမကြံနဲ့จิตစေယုံနံจิตစေယုံနံပစ္စုပန်ပစ္စုပန်အမှန်တဲ့အောင်ရှုအမှန်တဲ့အောင်ရှုအတိတ်ကိုလည်းမပြန်နဲ့အတိတ်ကိုလည်းမပြန်အနာဂတ်ကိုလည်းမကြံနဲ့အနာဂတ်ကိုလည်းမကြံနဲ့จิตစေယုံနံจิตစေယုံနံပစ္စုပန်ပစ္စုပန်အမှန်တဲ့အောင်ရှုအမှန်တဲ့အောင်ရှုတို့ကြောင့်စိုးရိမ်မှုကို စေလို့ဘယ်လမ်းစဉ်ကိုလိုက်ရမလဲကိုရင်မှုကိုကင်းတယ်လို့တတိပဒံလမ်းစဉ်ကိုလိုက်ရမယ်ဒီတတိပဒံတရားကျင့်ပွားရင်စိုးရင်မှုမကင်းဘူးလားစိုးရင်တော့ကကင်းခြင်းပါလို့ရအေးဘုရားလက်ထက်ကသာတိလင်ဆုံးဆွေမျိုးပါပြုတ်ပြုတ်ပြုံးလို့ယူရုံးမရအပူလုံးကြွပြီးယူမကြီးဖြစ်တယ်ဆိုတဲ့ဒါစာရီး ကြဘူးလားအေးအဲ့ဒီပဒါဇာရီယူသွားတဲ့အခါကျတော့ဘုရားဟောတဲ့တရားပွဲကိုတနေ့တည်းနဲ့ရောက်လာပြီဘုရားရှင်ကိုရုံမြတ်ကจิตသမီးငါဘုရားတန်းမောက်ရောက်လာပြီတတိထားလို့အဲ့လိုဆိုတော့မှသူ့မှာအဝတ်မပါဘာမပါနဲ့ဖြစ်နေတာသိပြီးတော့တတိယပြီရှက်တာနဲ့အောက်ကိုကြုံကြုံလေး ကုတ်ပြီးတော့နေတယ်အချက်ကိုကာဝယ်ထားတဲ့သဘောပေါ့တရားနာဥပါဒကာကြီးတယောက်ကခေါင်းမောင်းကိုချွတ်ပြီးတော့လှမ်းပစ်လိုက်အောက်ပိုင်းနဲ့ပတ်တယ်အလယ်ပိုင်းလည်းရစ်တယ်ပူလာတဲ့အဝတ်စာလေးကိုဘယ်ဘက်ပခုံးဘောကနေပြီးရှေ့ချပြီးတပက်စာလေးလိုလုပ်ပြီးဖះကိုလက်အုပ်ချပြီးဝတ်နေရာကတန့်ပြီးတော့ ထိုင်ပြီးတော့မှတ်လာတယ်မှန်လားမှန်ပါဗျာအဲ့လိုမှတ်လာပြီးတော့ဥဘောဗုဒ္ဓကာလင်ကတာပန္ထိမေရှံကတိပတိမတောမာတာပိတာသဘာတာသဧကစီတမိတေစရေနေအောင်ကြားလေမွေခဲသေးတဲ့သားကြီးရေမြုပ်စွန်တုတ်သားငယ်မိဘမောင်ဆုံးအာလုံးသေးတဲ့အာကိုမဲ့ဒုက္ အာနွယ်ဒုက္ခတဲ့ကေတော်မူပါမြတ်စွာဘုရားဒါလည်းဒေဝီလင်းလည်းဒေဝီမိဘမောင်ဖားတွေလည်းဒေဝီဘာမှမရှိတော့ဘူးတပိတော့အယူမအကြီးဖြစ်နေတာကေတော်မူပါဘုရားဆိုတော့မြတ်စွာဘုရားကရှင်သမီးတင်ငိုလို့ကြတဲ့မျက်ရည်တွေကိုဘုရားပေါင်းများစွာကကြက်ခဲ့တဲ့မျက်ရည်တွေကိုစုတတ်ရင်သမုဒ္ဒရာ၄စင်းတွေကရေလော့မကဘူးအခုလဲငိုတော့မယ်လားအငိုတိတ်တော့ ဘုရားကသတိမပေးဘူးလားအဲ့လိုသတိပေးလိုက်တော့မှသူကသတိဟာပြီးတော့ဘုရားဟောမဲ့တရားတွေကိုနာကြားနေတဲ့အခါနာတန္တိဗုဒ္ဓတာနာယနာပိဒါနာပိပန္နဝါအန္တကေနတိပန္နတာနတ္တိညာတိတုတာနတာအဲ့တော့တတ္တဝရေလို့မွေးဖွားဖြစ်ပေါ်လာလို့ရှိရင်မတရားမဲ့ပုဂ္ဂိုလ်မရှိဘူးတရားရာကြီးပဲ အဲမိဘသေးဖို့အချိန်မိမိကရှိနေတော့လည်းပဲမိဘမသေးအောင်ကိုကမတတ်နိုင်ကိုသေးမဲ့အချိန်ကျမိဘရှိနေတော့လည်းကိုမသေးအောင်မိဘတွေကမတတ်နိုင်ခင်မွန်ယောက်ျားဇနီးမယားသတိတွေလည်းဘသူကိုမှဘသူကမတတ်နိုင်ဘူးဆိုရအောင်သူ့ကိုလည်းကိုမပိုင်ကိုကိုလည်းသူမပိုင်ကိုကိုလည်းသူမပိုင်အလုံးတော်တတ္တဝါတွေကိုကို

သောတာပန်ဖြစ်သွားတော့ဝတ်ကြုံပစိုးပကောင်းကြုံမပေးတော့ဘူးတပည့်တော်အဘိက္ခုနီပြုလုပ်ပေးပါဆိုတော့မြတ်စွာဘုရားမိတွေ့တော့ကောရမီတို့ထံသွားပြီးတော့ဝတ်ကျေလို့ဆိုပြီးဘိက္ခုနီဝတ်ပြီးတော့တရားအလုပ်အားထုတ်တဲ့အခါကိလေသာကုန်ခံရဟနာဖြစ်သွားတယ်ငိုကြွေးမှုကိုကျင်းတယ်လို့ဘယ်လမ်းစဉ်ကိုလိုက်ရမလဲကိုကြွေးမှုကိုကျင်းတယ်လို့ တတိပဒံလမ်းစဉ်ကိုလက်ရမယ်ကိုချင်းရဲကိုရင်းစေလို့ဘယ်လမ်းစဉ်ကိုလက်ရမယ်ကိုချင်းရဲကိုရင်းစေလို့တတိပဒံလမ်းစဉ်ကိုလက်ရမယ်စိတ်ချင်းရဲကိုရင်းစေလို့ဘယ်လမ်းစဉ်ကိုလက်ရမယ်စိတ်ချင်းရဲကိုရင်းစေလို့ တတိပဒံလန့်စဉ်ကိုလည်းရမယ်အရိယာမေကိုရရောက်လို့ဘယ်လန့်စဉ်ကိုလည်းရမယ်အရိယာမေကိုရရောက်လို့တတိပဒံလန့်စဉ်ကိုလည်းရမယ်နိဗ္ဗာန်မြတ်ကိုရရောက်လို့ဘယ်လန့်စဉ်ကိုလည်းရမယ်နိဗ္ဗာန်မြတ်ကိုရရောက်လို့တတိပဒံလန့်စဉ်ကိုလည်းရမယ် ဒီတတိပဒံဝိပဿနာတရားကိုကျင့်ပွားရင်တစ်စိတ်နဲ့กินတယ်နှစ်စိုးရင်กินတယ်သုံးငိုကြွေးမှုกินတယ်လေးကိုဆင်းရဲกินတယ်ငါးစိတ်ဆင်းရဲกินတယ်၆အရိယာမေကိုရတဲ့ခွန်နိဗ္ဗာန်ကိုမျက်မှောက်ပြုရတယ်လို့ဘုရားကဟောတယ်။ကြီးညာတယ်ဉာဏ်သူခုနှစ်ရဲ့အတွင်းကြာလို့ရင်ခုနှစ်နဲ့အတွင်းမှာရနိုင်တယ်လို့ဘုရားကဟောတယ်။ဖြစ်တိုင်းမှာယူယုံနာစုဆွဲမှုကင်းပြောက်သည်မမြဲခြင်းရဲ့သဘောပဲညာနဲ့ရှင်တော့သည် ဆွဲမှုကင်းပြောက်နိဗ္ဗာန်ရောက်ဆက်ရောက်နိဗ္ဗာန်ပြီဝိပဿနာရှုနည်းမူသည်စီသိမ့်စီထားရမည်ဆိုတဲ့ဝိပဿနာခြေခံတရားတို့ကိုနာကြားတဲ့ကုသိုလ်စေနာတို့ကြောင့်ဤတရားတော်လာတိုင်းလည်းနာကျင်ပွားအထုံနိုင်ကြ၍ဒုက္ခကာတိငြိမ်းရာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်မျက်မှောက်နိုင်ကြပါစေကုန်သတည်း ကိုဤသို့ပြုရာဤသို့ပြုရာမြတ်ဘုံမြတ်သာချမ်းသာ၏ဤဒီမဲ့မြည်သည်ရွှေပြည်ထုတ်သောလမ်းမပေါက်ပဲရောက်ရပါလို့ထိုးထိုးဘဝကျင်လဲရလေဒုက္ခဗေဒံဓမ္မပါမကောင်းသူရဲ့မြတ် မတွေ့ရဘူးသဗ္ဗဥစ္စာမင်္ဂလာဟုကျွဲကတာတိုင်းရသူတော်ယနေ့ယခုပြုပြုသမျှရပါကကိုမိဘဆရာယောတာနဲ့ကိုမာတော့ကြကိုသောနာအရင်စာရင်ရှိသမျှလုံးတော် ဘုံသုံးသက်တယ်ဖြစ်ဖြစ်သမျှဝေးနေရတော့ရကြပါစေဒီငါဝေသည်ညာတွေသာ